သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြတုလာပြည့်နေ့2022ခုနှစ်ဇန်နဝါရီလ16ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားသောတရားဒေသနာတော်ဓမ္မဒိဏထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရမြတ် ဓမ္မဒိဏထေရီမဆိုတာလဲခေမထေရီမတို့လိုကသဗ္ဗဘုရားလက်ထက်ကကိကိမင်းကြီးရဲ့သမီးတော်ခုနှစ်ပါးထဲမှာလဲပါဝင်ဖြစ်တယ်ပေါ့ဒါကြောင့်မို့သူ့ရဲ့ပါရမီဘဝကကဘာတသိန်းကာလပြမုဒ္ဒရာမြတ်စွာဘုရားလက်ထက်ကစစတာဆိုပေမဲ့သူတို့ရဲ့ ပါရမီဘဝစလာပုံချင်းလူအဆင့်တန်းညမတူကြဘူးကြပြချာနာကြတယ်ဓမ္မဒိဏထေရီမကတော့ပရိမုဒ္ဒရာမြတ်စွာဘုရား ပွင့်တော်မူတဲ့ချိန်မှာဟာသဝတီမြို့မှာမထေမရှာမိသားစုထဲမှာလူဖြစ်ရတယ် တော့ခေမထေရီတို့ဘာလို့ကြတော့ချမ်းသာကြွယ်ဝတဲ့တထေမြို့မှာဖြစ်တယ်သူကတော့တာမန်မိသားစုမှာဒူလာဖြစ်တယ်တာမန်မိသားစုဆိုတော့လောကင်စားတော့ရတဲ့မိသားစုပေါ့နော်ဆင်းရဲတဲ့မိသားစုမှာလူလာဖြစ်တာအဲ့တော့လူလာဖြစ်တော့ပရကမ္မကာရီအသိန် သူတစ်ပါးစီဝန်တန်းလှုပ်လှုပ်ပြီးတော့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေရဲ့အိမ်မှာလှုပ်လှုပ်ပြီးစားရတယ်ပေါ့ပရကမ္မဆိုတာသူများလှုပ်တွေကိုလှုပ်ပြီးတော့မှအဲ့တော့ဒီနေရာကြုံလို့ပြောရတော့မဟုတ်ဘူးပရကမ္မကာရီသူတို့ကအိမ်မှာဝန်တန်းလှုပ်လှုပ်ပြီးတော့မှသူက သက်မွေးရတာကျွန်းဆိုတာတော့တမျိုးပေါ့နော်ကျွန်းဆိုတာကပိုက်ဆံမရဘူးသူကတော့ပိုက်ဆံရပါအဲ့လောက်ဆရာရှိတယ်အလုသမားပေါ့သူတို့အဲ့အိမ်မှာအလုသမားအနေနဲ့လွတ်လွတ်ရတယ်ဒါပေမဲ့လို့သူကနိပကသီလတန်ဥတာအသိဉာဏ်ရှိတယ်ကိုကျင့်တရားကောင်းတယ်အဲစီဘောဥစ္စာမရှိပေမဲ့လို့ သူကအရေးချင်းနဲ့ရရှိတယ်ပေါ့နိပကဆိုတာရှင်းကျက်တဲ့ပညာရှိတယ်သီလတန်ဥဒ္ဒါကိုကျင့်သီလကိုထိမ့်သိမ်းရှောက်ရှောက်တယ်ဆိုဒီရည်ချင်းနှစ်ခုကတော့ကောင်းတယ်ဥစ္စာမရှိပေမဲ့လို့ကိုကျင့်တရားကောင်းခြင်းရှင်းကျက်သောပညာရှိခြင်းဆိုတဲ့အရည်ချင်းနှစ်ခုဟာသူ့ဘဝအတွက်အပြောင်းလဲဖြစ်လာစေနိုင်တယ် အဲ့တော့သူပါရမီဘဝဆလာပုံတွေကဖះနဲ့တိုက်ရိုက်ဆက်တာမဟုတ်ပဲနဲ့ပฏิမုဒ္ဒရာဗုဒ္ဓတသုဇာတောအကတာဝကောဝိဟာရအဘိနိခံမပိဏပါဒာယခိစတိသူဘဝဆပုံကတော့ပฏิမုဒ္ဒရာမြတ်စွာဘုရားရဲ့လက်ဝဲတော်ရန်အကတာဝကဆိုတာရှင်သုဇာတာရှင်မောကလန်တို့လိုတကိုးရာ ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တယ်ရှင်ဒေဝလာဆိုတာတော့ရှင်သာရိပုတ္တရာလို့အက္ခတဝကဖြစ်တယ်အဲ့တော့လေဝဲတော်ရံအက္ခတဝကရှင်သူစာတာเจ้าကနေထွက်လာပြီးတော့ဆုံးကဝင်လာတယ်ဒါသူ့အတွက်ကံကောင်းခြင်းတစ်ခုပေါ့နော် သူကလည်းယင်ထဲကတရားတရားရှိတယ်ရှင်သူစာတာနဲ့လည်းဆုံလိုက်ရတယ်ပေါ့ အဲ့တော့ရှင်သူဇာတနဲ့တော့ဆုံတယ်ရင်ထဲကတရားတရားမရှိဘူးဆိုလဲကုသိုလ်ဖြစ်မှာမဟုတ်ဘူးသူ့မှာအကြောင်းသုံးချက်ညီသွားတယ်ပရိမုဒ္ဒရာမြတ်စွာဘုရားရဲ့အေကတာဝကရှင်သူဇာတကကြောင်းကနေပြီးတော့ဆွမ်းကန်ထွက်လာတာရဲ့အဲ့ဒီသူတော်ဘာအိမ်မှာလှုပ်လှုပ်တဲ့ဒီအမျိုးသမီးကသူ့လက်ထဲမှာလည်းပဲအစာပြေစားဖို့မုံပါလာတာရဲ့ ရှင်တွေကသရတရားရဲ့ဒီသုံးခုပေါင်းစပ်လိုက်တဲ့အခါကုသိုလ်ဖြစ်သွားတယ်ဒီသုံးခုအကြောင်းတစ်ခုတည်းမဟုတ်ဘူးအကြောင်းသုံးမျိုးပေါင်းစပ်လိုက်လို့နော်သူကအဲ့ဒီတော့ကပယ်သူကပယ်သွားတာတော့ဆိုတော့ကတံခေတဝကိစ္ဆန္တိတရာဥဒကဟာရိယတထေးအိမ်ကိုရေခတ်ပေးရတာအဲ့တော့ရှင်းတော့ကတော့ ပိုက်တွေဘာတွေနဲ့သွဲတန်းတာတွေဘာတွေမရှိတော့မြစ်သွားပြီးတော့ရေခတ်တထေအိမ်ကိုရေဖြည့်ပေးရတယ်ပေါ့နော်အဲ့လိုရေရေတွေခတ်ခတ်ပြီးတော့တထေအိမ်ကအိုတဲ့ကိုလောင်းထည့်ပေးရတဲ့ရေခတ်သမဘဝပေါ့အဲ့တော့အိုးပိုက်ပြီးတော့ရှေခတ်သွားတာရှေခတ်သွားရင်လမ်းမှာစားရင်စားဖို့ဆိုပြီးတော့ မုံလေးကခါကြညက်လာတာရှိတယ်အဲ့ဒီလိုရေကသွားရင်းနဲ့ရှင်သူစာတနဲ့လမ်းမှာသွားဆုံမိသွားတာမြင်တာပေါ့နော်တန်ဒိဋ္ဌဝါရှင်သူစာတလည်းမြင်လိုက်ရောယင်ထဲကသရတရားဖြစ်သွားပြီအတ္တတံပူဝံပတ္တနာတေဟိပါတိပိ တရာစိတ်ပေါက်ပြီးတော့သူစားဖို့ယူလာတဲ့မုံဆိုအကောင်းကြီးတော့ပဲဟုတ်တယ်နော်အစာပြေစားဖို့ပါလာတဲ့မုံလေးအဲ့ဒီမုံလေးကိုရှင်သူဇာတာကိုလှူလိုက်တယ်အဲ့ဒါကိုပြောတာမြတ်စွာဘုရားကအကြောင်း၃မျိုးစုံလို့ရှိရင်ကုသိုလ်ဖြစ်တယ်တဲ့ဒီနေရာမှာမှတ်သားစရာအကြောင်းမျိုး၃မျိုးစုံရင်ကုသိုလ်ဖြစ်တယ် သုံးမျိုးကဘာတော့အလှူခံပုဂ္ဂိုလ်ရဲ့ကိုယ်မှာလှူเสียပစ္စည်းဝတ္ထုရဲ့ရှင်တွေကတရာရဲ့ဒီသုံးခုပေါင်းစုံသွားတဲ့အခါမှာကုသိုလ်လုပ်ဖြစ်သွားတယ်အလှူခံပုဂ္ဂိုလ်နဲ့လည်းတွေ့တယ်လှူเสียလေးကလည်းပါလာတယ်ရှင်တွေကလည်းတရာတရားရှိတယ် အကရေတခုချုပ်တဲ့မဖြစ်ဘူးနော်ရှင်တဲ့တရားတရားတော့ရှိပါတယ်အလူကံပုဂ္ဂိုလ်နဲ့လည်းတွေ့တယ်လက်ပလာဆိုလည်းဘာဖြစ်မှာမဟုတ်ရှ िख ိုးယုံကလွဲလို့ဘာဖြစ်နော်ဒီလိုလူတဲ့တန်းတဲ့ကုသိုလ်မဖြစ်နိုင်ဘူးပေါ့နော်အဲ့တော့လူစရာတော့ပါတယ်ရင်းနေရတဲ့တရားတရားရှိတယ်အလူကံပုဂ္ဂိုလ်မတွေ့ဘူးဆိုပြန်လေလှုပ်ဖို့အထမြောက်မှာမဟုတ်ဘူးလေ စိတ်ကူးတဲ့ရင်ပျောက်သွားနိုင်တယ်ပေါ့အခုကတော့သုံးခုစလုံးဆုံမိသွားတယ်အလူကပုဂ္ဂိုလ်လည်းတွေ့တယ်သူ့လက်ထဲမှာလည်းစားစရာမုံကအစင်းသင်းပါလာတယ်ရှင်တဲ့ကတရားတရားလည်းဖြစ်လာတယ်အဲသုံးခုပေါင်းစားလိုက်တဲ့အခါမှာကုသိုလ်လုံးဖြစ်သွားတယ်အဲဘယ်ဟာပဲကြည့်ကြည့်အကြောင်းပေါင်းစုံမှကောင်းမှုဆိုတာဖြစ်တယ် အဲ့တော့မကောင်းမှုကလည်းဒီတိုင်းပါပဲပေါင်းဆိုရင်မကောင်းမှုလည်းဖြစ်သွားရတယ်ကောင်းမှုလည်းဖြစ်သွားရတယ်ကောင်းတဲ့စိတ်နဲ့ဆိုရင်ကောင်းမှုဖြစ်သွားရတာအဲ့ဒါအတွက်ကကံကောင်းခြင်းပဲကံကောင်းခြင်းပဲအဲ့ဒီမှာသူပါလာတဲ့မုံလေးကိုသူ့လက်နဲ့ဆွမ်းကကြွလာတဲ့ရှင်သူဇာတတပိတ်ကိုလောင်းလိုက်တယ်ပေါ့နော် လောင်းလိုက်တဲ့အခါပဋိခေတဝတတ္ထေဝနိသိဏောပြိပုံစီတောအဲ့တော့ယဟန္တာယဟန်တော်တွေဆိုတာဝိလန်တဲ့ရက်ကနေပြီးတော့လာကြရတာအနည်းဆုံးဟိုတယ်အတောင်နဲ့ဆိုရင်၄တောင်၄တောင်လောက်လူတွေရဲ့ချူပစ်ပေါ့လေနော်တောင်နဲ့တောင်မဲ့ဆိုရင်၄တောင်လောက်ဝေးတဲ့ ကုတ်လုတ်လေးတာအပြန်900လို့ပြောတာတောရချောင်းဆိုတာအ ਨੇ ဆုံးပေါ့တိတယ်လဲဝေးချင်ဝေးမှာပေါ့တောရချောင်းကနေမြို့ရဲရောင်လာတယ်ဆိုတာဝေးရလာခဲ့တာပေါ့အဝေးကြီးကလာတယ်မနေ့ယင်းနေ့တွေကလည်းထပ်ပဲဖုံးမေးတာဆိုတော့ရဟန္တာပုဂ္ဂိုလ်တွေလည်းယဟန်တွေကလည်းပဲဆာလောင်းနေတဲ့အချိန်ဖြစ်မှာပေါ့အဲ့တော့စစချင်းခုမှ ဆွမ်းကဝင်မိုးလာတယ်မြို့ပြင်ရေထွက်ခတ်တဲ့အချိန်နဲ့သွားတွေ့တော့သူကအဦးဆုံးတွေ့တော့သူစားစရာယူလာတဲ့မုံလေးအကောင်းမဟုတ်ပေမဲ့လို့အဲ့ဒီမုံလေးကိုလှူလိုက်တာလှူလိုက်တော့လေရှင်သူဇာတကပဋိကိတဝတတ္ထိဝလောင်းလှူလိုက်တဲ့နေရာမှာပဲလမ်းဘေးတင့်တော်တဲ့တပင့်အောက်မှာထိုင်ပြီးတော့နိသိဏောပြိပုံစီတော် အစာပြေဖုံးပေးလိုက်တာပေါ့တခါတယ်မတည့်ရတာတော့မဟုတ်ဘူးပေါ့လမ်းဘေးမှာတပင်အောက်သွားပြီးတော့ဖုံးပေးလိုက်တယ်ဘာလို့ဆိုဆုံးခန္ဓာဘယ်တော့ရမှမှမသိတာဘယ်တော့သွားရအောင်မှမသိဘူးလေအရင်ရတာတော့အရင်စားမှာပေါ့ဒါရှေးခေတ်ကကြောင်းကိုတည်သွားတာမဟုတ်ဘူးမြို့ထဲမှာပဲဖုံးပေးလိုက်ကြတယ်မြို့ထဲမှာဖုံးပေးလိုက်ကြတယ် အဲ့တော့အဲ့ဒီမုံကိုလက်ခံပြီးတော့အဲ့ဒီနဲ့နေရအနီးမှာပဲထိုင်ပြီးတော့ဖုံးပေးတယ်တဲ့အဲ့တော့ဒီမျိုးသမီးလေးကပိုက်ဆံမရှိပဲမဲ့လို့သူတရားတရားတွေကရှိတော့တတော်နိတော်နာတန်ကေဟံအတာသိမ့်တတ်တဘောဆိုနာသူအိမ်မှာချက်တာတဲ့ထမင်းဟင်းတွေရှင်သူဇာတာကိုအိမ်ပင့်သွားတယ်အိမ်ပင့်သွားပြီးတော့ အိမ်မှာချက်ပြုတ်ထားတဲ့ဆွမ်းဟင်းကိုဆွမ်းဆွမ်းဟင်းကိုလှူဒန်းပြန်တယ်အဲ့တော့သူကသူများအိမ်လှုပ်လှုပ်တာပေါ့ဒါပေမဲ့သူ့ကို ခွဲတန်းရှိမယ်သူစားဖို့ချက်တာရှိတယ်အဲ့ကြောင့်မို့အဲ့လိုလှူဒန်းတာတွေ့ရတဲ့အခါတတော်မီအရက်ကောတုတ်တော်သူ့ရဲ့အလုံးရှင်ကအဲ့လို ရဟန်းတစ်ပါးကိုပင့်ပြီးတော့သူစားမဲ့အစာကိုလှူတာကိုကြည့်ပြီးတော့သဘောကျတယ်ပေါ့နော်သူ့ကိုသဘောကျသွားတယ်တရားတရားကောင်းတာကိုသဘောကျသွားပြီအကရီသူနိတံတကံနဲ့တထေးကသူ့သားနဲ့ပေးစားလိုက်တယ်အဲ့ဒီပင်ကလေးကိုအဲ့တော့သူ့ဘဝဒါချက်ချင်းကျိုးပေးတယ်လို့ပြောရမှာပေါ့နော်ဆင်းရဲသူမတယောက်ကတထေးသားနဲ့ ဟိုတထေးကြီးကိုယ်တိုင်ကချွေးမလောင်ရွေးလိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်သွားတယ်အဲ့ဒါလို့သူ့ချွေးမဖြစ်သွားတဲ့အခါတတုယသဟခန္ဓဝါနသံဗုဒ္ဓံအဘိဝါရယေသူချွေးမလေးကတရားတရားကောင်းတာကိုကြည့်ပြီးတော့တထေးကြီးကသူနဲ့အတူမြတ်စွာဘုရားစီသွားပြီးတော့ကြော့ ရှောက်ကမနဲ့အတူရှောက်ကမအခုခေတ်တုံနေတွေခုပြောအောင်မယ်ရှောက်ကမဆိုတဲ့အသုံးကတော့ဗမာစကားသုံးပါပဲမဆိုတာကိုကြည့်ပြီးရောက်ခတိလို့သုံးကြသေးတယ်ဟိုရှေးတုန်းကတော့အဲ့လိုမသုံးဘယ်သူကစသုံးတယ်တော့မသိရှောက်ခမယောက်ျားယောက်ခမမိန်းမယောက်ခမအမျိုးသားယောက်ခမအမျိုးသမီး အဲ့လိုပဲသုံးတာရှိတယ်နော်ခုခေတ်တော့ရောက်ခမရောက်ခတိဆိုလုံးလိုက်ကြတယ်အဲ့ဒါတော့ဟိုပုံမှန်အသုံးမဟုတ်ဘူးပေါ့နော်နာမည်ကရောက်ခမဆိုတာကအမျိုးသားလည်းဆိုင်တယ်မျိုးသမီးလည်းဆိုင်တယ်နှစ်ခုလုံးကိုခေါ်တဲ့စကားပေါ့ရောက်ဖမ်းတဲ့ရောက်မဆိုတော့အတန်ချင်းတူတယ် ရောက်ဖနဲ့ရောက်မလို့မခေါ်ဘဲနဲ့ရောက်မဖြစ်သွားပြန်တယ်အဲ့ကြတော့လေစက်သားစရာပေါ့အမှန်တော့ရောက်ဖရောက်မဒီလိုဖြစ်လိမ့်မယ်ထင်အဲ့လိုမဟုတ်ဘဲနဲ့ရောက်ကမရောက်ခတိနဲ့ခုခေတ်တော့သုံးနေကြတယ်စာပေထဲမှာဘုန်းတို့ငယ်တော့သင်ရတဲ့အခါကျတော့တတုတတုရာဆိုရယ်စကလုံးကိုပါဠိစကားမှာတတုနဲ့တတုရာနှစ်ခုပါတယ် တတုကယောက်ခမယောက်ျားတတုရကြတော့ယောက်ခမအမျိုးသမီးယောက်ခမအမျိုးသားယောက်ခမအမျိုးသမီးအဲ့လိုရယ်စာထဲမှာတော့သင်ရတယ်ဖုံးယောက်ခမယောက်ကတိလို့တော့မသင်ရဘူးပဲဒါပေမဲ့ကတိခေတ်မှာလူတွေကအဲ့လိုခေါ်နေကြတယ်နော်ပါဠိစာပေမှာတော့ क्वे တယ်တတုနဲ့တတုရဆို တတုနဲ့တတုရနှစ်ခုခွဲထားတယ်ပေါ့အဲ့တော့ဖျားစီသွားတဲ့အခါကျတော့ဘာတွေ့ကြရတော့ဆိုအမျိုးသမီးဘိက္ခုနေနေတဲ့ကဘိက္ခုနီမတဲ့တယောက်ဟာဟောပြောအမတန်ကောင်းတယ်ဟောပြောအမတန်ကောင်းလို့ပရိမုဒ္ဒရာမြတ်စွာဘုရားကသူ့ကိုဓမ္မကတိက ဧတရေဘွယ်တူနဲ့ချီကျူးနေတဲ့အချိန်ကိုသူ ရောက်သွားတာဆိုတော့အဲ့ဒါကြားရတဲ့အခါမှာသူသိဝမ်းသာသွားတယ်အဲ့သူကအရင်တော့သူများအိမ်လုံးလုံးပြီးတော့ပတ်စံမရှိတာမဟုတ်ဘူးတထေးချွေးမှဖြစ်သွားတော့တတ်နိုင်လာတယ်အဲ့ဒါကြောင့်နိမန္တေတဝသုကတံတတံကံလောကနာယက တန်ခါးရိနဲ့အတူမြတ်စွာဘုရားကိုပင့်သွားပြီးတော့မဟာဒါနံတရိတ်တော်အနာတန်ဌာနမပိပတ်ထေဖျားမှုရှိသောတန်ခါးရိပင့်ပြီးအလူဒါနပေးကအဲ့ဒီဧတရက်ဂုံတူးရာတုကိုစုပန်လိုက်တယ်သူကနှုတ်ကနေထွက်ပြီးတော့စုပန်တော့မြတ်စွာဘုရားကသူ့ကို တတောမံသူကတောအဟခဏနေန္ဒာဒတုတ်တရောဖရာရဲ့တန်ကရှိလုံးနေရသော်ဗျာတန်ကကွဲ့အတန်ကြီးမဟုတ်ဘူးပြီးပြင်းပြင်းလုံးလုံးပြီးဟိန်းနေဩဇာရှိတဲ့တန်မျိုးနဲ့မမှုပဋ္ဌာနာတိရတိသတ္တံကပရိဝေတိကေ တတ္တမတဝတိယုတ်တိခုဏဝဋ္ဌိတမာနတိပတ္တိဘဝတုမုဒိတာလစ္စတိပဏိတိဖလံပရိမုဒ္ဒရာမြတ်စွာဘုရားသူ့ကိုမိန်လိုက်တဲ့စကလုံးလေးကိုသူပြန်ပြောပြတာမမှုပဋ္ဌာနာနိရတိငါကိုပြုစုလို့ကျွေးတဲ့တို့ကျွေးခြင်းနဲ့ပျော်မွေ့တဲ့သမီးလို့ခေါ်လိုက်တာနော်တန်တန်ကပြိဝေတိတေ တန်ခါနဲ့တကွမြတ်စွာဘုရားကိုလှုပ်ချွေးသူတတ္တမသောနေရုပ်တည်အမြဲတမ်းတရားနာဖို့တရားပွဲရောက်ပြီးတရားနာလေးရှိသူတရားပွဲမှာကြိုးစားအထုတ်သူတရားနာခြင်းကိစ္စမှာကြိုးစားအထုတ်သူအဲ့တော့သူ့ရဲ့ဂုဏ်နူးတွေကရသော်ဘုရားကိုပြုစုတဲ့ကိစ္စမှာပြောင်းမွေ့တယ်တန်ခါတွေကိုပြုစုလို့ကြွေးတယ်တရားနာတယ်နော် ခုဏဝဋ္ဌိတမာနတိအယီချင်းနေနဲ့ပြည့်စုံတဲ့စိတ်ဓာတ်ရှိတယ်ဗတ္တိဟဲ့အမျိုးသမီးဘဝတုမုဒုတာမုမုထိတာမင်းဝမ်းမြောက်လိုက်ပြီတော့လစ္ဆတိပဏိတိဖလံမင်းစုပန္နာရလိုက်မယ်တော့ရသော်ဗျာသူ့ရဲ့ဂုဏ်ထူးဝိသေသတွေနဲ့ထုတ်ဖော်ပြီးတော့ မင်းရဲ့ဆန္ဒပြည့်လိုက်မယ်မင်းရဲ့ဆူတောင်းမင်းရမှာပဲဆိုပြီးတော့တတတန်တိသောကပ္ပေဩကက ကုလတမောဂောရောနာမခုတေနတထလောကေဝိတတိဧကဝတသိမ့်လွန်သွားတဲ့အခါမှာဂောရောမြတ်စွာဘုရားဆိုတာပါရကဘာမှာပွင့်လိုက်မယ်အဲ့ဒီဖရာလက်ထက်မှာတတဓမ္မေတုထာတာဩရတာဓမ္မနိမိတာ သူ့ရဲ့တရားဓမ္မကိုနာယူပြီးဓမ္မအမွေခံဓမ္မဒိဏာတိနာမေနဟိတတိတထုတဝိကဓမ္မဒိဏာဆိုတဲ့အမည်နဲ့ကောရဝမြတ်ဖရာရဲ့တပိမဖြစ်လိမ့်မယ်လို့အဲ့ဒီခါမှဒီပွဲရလိမ့်မယ်လို့ဘုရားမြတ်စွာဘုရားပြရိပ်ပေးလိုက်တာ အဲ့တော့အဲ့ဒီဗျာဒိတ်စကားကြားရင်တော့ဘလောက်ဝမ်းမြောက်မလဲပေါ့နော်အလုံးဝမ်းမြောက်မှာပေါ့တန်တုတ်တဝမုဒိတာဟုတ်တော်ယာဝစီဝမဟာမုနိမေတ္တစိတ်တာ ပရိစရိပစ္စေဟိဝိနာယကဖြာရိစကားကြားလို့အလွန်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတေရပံတတဆုံးမေတ္တာစိတ်ချီးမားစွာနဲ့မြတ်စွာဘုရားကိုပစ္စည်းလေးပါးနဲ့ပြုစုတူတန်းခဲ့တယ်တဲ့ ဒါသူ့ရဲ့ပါရမီဘဝဖရာသာသနာမှာသူလှူဒန်းခဲ့တာအေးလူဆိုတာတတန်းစိတ်လို့ရှိရင်တော့ဘဝတစ်ခုကဆုံးသက်ခြင်းပဲဒါကြောင့်တေနာကံမေနာသူကတေနာထိုကုသိုလ်ကံကြောင့်စေရနာပဏိတိဟိစာစေရနာရီရှုတောင်း ဆုတောင်းမှုတွေကြောင့်မို့လို့ဇေတောမနုတံဒေဟံဒါဝရိန္ဒမခိစ္ဆာလူဝသေးတဲ့ကဒါဝရိန္ဒနတ်ပြည်ဖြစ်တယ်ပေါ့အဲကြားထဲမှာလူဘုံရောက်လိုက်နတ်ပြည်ရောက်လိုက်နဲ့ဒီကုသကံရဲ့အကျိုးတရားတွေကိုခံစားရတယ်အဲ့တော့ကဘာတသိလွန်မြောက်တဲ့အခါမှာဒီဗဒ္ဒကဘာရောက်တဲ့အချိန်လေးမှာဣမမိဗဒ္ဒကေကပ္ပေဗျမ္မဗန္ဓုမဟာယတော ပါရဂဝါမှာ၄စုမြောက်ပွင့်တော်မူတဲ့ကသဗ္ဗမြတ်စွာဘုရားဆိုတာပွင့်လာတယ်အဲ့ဒီကသဗ္ဗမြတ်စွာဘုရားရဲ့တပည့်တကာပါရတတိမျိုးကကာသိဘယင်ကိကီဆိုတဲ့ကာသိဘယင်ကြီးမြတ်စွာဘုရားကိုပြုစုလို့ကြွေးတဲ့တပည့်တကာဖြစ်တယ်အဲ့ဒီကာကိမင်းကြီးရဲ့သမီးတော်ခုနှစ်ပေါ်ထဲမှာသတ္ထတတ္တသဟံကြည်တာသူဓမ္မဣတိဝေတုတာ ခိကိဘီရင်ကြီးရဲ့သမီးတော်ခုနှစ်ဖော်ထဲမှာတဲ့ဒီ6ယောက်မြောက်သူဓမ္မဆိုတဲ့အမိရတဲ့သမီးတော်ဖြစ်ခဲ့တယ်အဲ့ချိန်မှာတော့သူတို့ခေမာတို့ဥပလဝနာတို့ပဒါစာရာတို့နဲ့ဆုံတွေ့ကြတဲ့အချိန်ပေါ့နော်အဲ့တော့6ရောက်မြောက်သမီးသူဓမ္မဖြစ်ပြီးတော့ ရသော်ဗျာတရားနာတဲ့အခါမှာယဟန်ပြုတ်ခြင်းနဲ့ဒါပေမဲ့လို့ထုံးစံတိုင်းခမည်းတော်ဘုရင်ကြီးကဖះသာကြည်ညိုတာသမီးတွေကိုတော့ဘိက္ခုနီဝတ္တမကြိုက်ဘူးခွင့်မပြုဘူးခွင့်မပြုတော့သူတို့ဟာအိမ်အောင်မပြုကြတော့ပဲနန်းတော်မှာပဲအပြုပွားနဲ့နေထိုင်ကြပြီမြတ်စွာဘုရားကို ဘုရားစွာကြောင်းတဲ့ပြုစုလုပ်ကြွေးကြတယ်အဲ့ဒီကုသိုလ်ကံတွေကြောင့်တည်တဲ့အခါမှာတာဝရိန္ဒနတ်ပြည်ရောက်တို့ပဲတန်တရားကျင်လည်ခဲ့ကြတယ်ပေါ့နော်နောက်ဆုံးဘဝပါရမီဖြည့်တဲ့ဘဝတွေပြီးတော့နောက်ဆုံးဘဝပစ္စည်းမေဆပဝေဒာနိ ခိရိပစ္စပုရုတမေနောက်ဆုံးဘဝမှာခိရိပစ္စလို့ခေါ်တဲ့တောင်ငါလုံးကခိုရာဇဂုမြို့တော်မှာသာတာတိဋ္ဌိကုတိဖိတိတဝကမသမိတိနေရှိတဲ့ဥစ္စာမျိုးစုံနဲ့ပြည့်စုံတဲ့တထေသမိလာဖြစ်တယ်အဲ့တော့ကံကြမ္မာဆိုတာက မျိုးမျိုးပဲနော်ဘဝမှာဆုံပြီးတော့တူတူလောက်ခဲ့ကြပါမယ်တခါတရံဆင်းရဲတဲ့ပုဂ္ဂိုလ်ဖြစ်တယ်တခါတခါချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့တော့လူရဲ့ကံကြမ္မာအားလျော်စွာပဲဒီနောက်ဆုံးဘဝမှာတော့သူကတထေသမီးလာဖြစ်ရတယ် ယတာရူပခုနုပေတာပထမေယွပနေထိတာပထမအရွယ်ဆိုတာသူတို့ငယ်ငယ်နဲ့အိမ်အောင်ကြတာတော့မဟုတ်ဘူးပေါ့ပထမအရွယ်ဆိုတာဟိုရင်ပေါ့လေ33နှစ်ထိအောင်ပထမအရွယ်လို့ခေါ်တာတစ်နှစ်ကနေ33နှစ်ထိအောင်ပထမအရွယ် အဲ့တော့ပထမအရွယ်ဆိုတော့အဲ16နှစ်တို့လည်းဖြစ်ချင်းဖြစ်မယ်ပေါ့အသက်20အစိတ်လည်းဖြစ်ချင်းဖြစ်မှာပေါ့နော်ညာတော့အဖြစ်တော့ရှစ်တော်တရားတို့ဘာလို့ကြတော့16နှစ်အရွယ်မှာအိမ်တော်ပြုကြတာရှေးခေတ်ကတော့ခုနောက်တိုင်းနေကတော့16နှစ်ဆိုပြီးတော့အရွယ်ရောက်တာကိုသတ်မှတ်ထားတယ်နော် 16နှစ်ပြည့်လို့ရှိရင် ပြီးပါလေအုပ်ချုပ်လို့မရတော့သူသွားခြင်းနဲ့စီသွားတာနေခြင်းနဲ့စီနေတော့တာ16နှစ်ဆိုရွယ်ရောက်ရင် နောက်တိုင်းရဲ့ထုံးစံအဲ့လိုဖြစ်သွားနောက်တိုင်းရောက်တော့မေးကြည့်တယ်သားသမီးတွေအဲ့လိုလုပ်တာကျေနပ်လားလို့ဆိုကျေတော့ကျေမနပ်ဘူးသူတို့တုန်းကလည်းဒီလိုပဲလုပ်ခဲ့တာဒီအစင်လာရက်ကြာသွားပြီတကယ်ကတော့ မကျေနပ်တဲ့လူတွေရှိတယ်ဒီအစင်လာကြီးဖြစ်သွားလို့သာသူတို့လက်ခံထားကြဆက်ရှောင်းနှစ်ဆိုရင်ဆက်ရှင်းနှစ်ဆိုရင်အိမ်ခွဲသွားကြပြီ living together တွေနဲ့နေကြတာပေါ့ကိုနေခြင်းတဲ့နေရာသွားနေကြမိဘတွေကအဲ့ဒီမှာအုပ်ချုပ်လို့မရတော့အဲ့ချင်းသူတို့ကိုချစ်တော့ဖို့ကိုရကြတယ်တနည်းအားဖြင့်လည်းကောင်းတယ်လို့ပြောမှာပေါ့ တသက်လုံးမိဘကိုမိခိုပြီးတော့မစားဘူးဗမာလူမျိုးတွေကြတသက်လုံးမိဘကိုမိခိုပြီးတော့စားနေကြသာသမီရတာတော့မှမိဘကလည်းမြီးကနေမြီးမြစ်တီတွတ်ထီအောင်အိမ်မခွဲတာတွေနဲ့ရှိတယ်ပေါ့နော်ညမညမတွေရဲ့တလေထုံတန်းစင်လာနဲ့နောက်တိုင်းကတလေထုံတန်းစင်လာတော့မတူတတ်ဘူးပေါ့ အဲကြောင့်မို့ဆိုရီကဆိုရိုးတွေတောင်ဖြစ်လာသေးတယ်သာသမီအချစ်မြည်အနှစ်ဆိုပြီးတော့ပရိချမြည်မဆိုတာလည်းရှိတယ်အဲတနည်းအားဖြင့်ကတော့ဟိုလွတ်လပ်မှုမရှိတော့ဘူးပေါ့နော်လွတ်လပ်မှုကတော့မရှိတော့ဘူး အဲ့ဒီမလွတ်တတ်တာလေးကိုကြိုက်နေပုံရပါတယ်ကြည့်ရတာတချို့ကြတော့အဲ့မလွတ်လတ်တာလေးကိုပဲသဘောကျလို့နေမှာအဲ့တော့ဒီဓမ္မဒိဋ္ဌာကတော့ယတာခုနုပရူပခုနုပေတာရူပခုနုပေတာဆိုတာမျိုးသမီးဆိုတာရုပ်ဆင်းလှပ်ပါသူကအဲ့ဒီရုပ်ဆင်းအဆင်းဆိုတာ အသားရည်တွေပြောတာမဟုတ်အစင်းတံပုံပန်းတန်တန်အကုန်လုံးကိုပြောတာနော်ပုံပန်းတန်တန်အပိအဝအပုအထွားအလုံးရူပခုနုပေတံအဲ့ဒါနဲ့ပြည့်စုံတယ်ချောမောလှပတယ်လို့ဆိုလိုတယ်ပေါ့ပထမေယုဗနိထိတာပထမအရွယ်မှာ တော့အမျိုးသားတွေရဲ့နောက်တစ်ခုအဆိုကတော့ဒါစာပေအဆိုတွေပြောပြတာနော်ဒီပါဠိစာပေကမြန်မာလိုရေးတာတွေတဲ့ပို့ပြီးတော့ပြည့်စုံတယ်ဒီဘုန်းကြီးဘယ်ကနေသိနေသလဲလို့အောက်မေ့မနေနဲ့ပါဠိစာပေထဲမှာအကုန်ပါတယ်သူကအမျိုးသမီးရဲ့အလှပဆုံးအရွယ်16နှစ်တဲ့ အဲ့ဒါနဲ့နည်းနည်းကြီးသွားရင်မရတော့16နှစ်ကအလှဆုံးရွယ်သူဆိုတယ်အမျိုးသားတွေရဲ့အလှဆုံးရွယ်ကအသက်စိတ်တဲ့အဲအဲ့လိုလေစာထဲမှာရှိတယ်နော်အလုံးကို ပြောမယ်ဆိုလို့ရှိရင်တော့အလှပဆုံးရွယ်လို့ပြောရင်21နှစ်ကနေပြီး30ဟာဒါဝဏ္ဏတတကလို့ခေါ်တယ် 30ကနေ40အထိ41ကနေ50အထိပလတသကအဲဝဏတသကဝဏတသကနေပြီးတော့41ကနေကြတော့နောက်50ကြတော့ပညာတသကလို့ခေါ်တာနော်အဲ့လိုဓာသကတွေနဲ့ပိုင်းလို့ရှိရင်တနစ်ကနေ7နှစ်ထီအောင်ကမန္တတသကနုနယ်တဲ့အရွယ်ကလေးငယ် 17နှစ်ကနေပြီး20အထိအောင်ကခိတ္တတသက်ကပြောခြင်းပါခြင်းကစားခြင်းနဲ့အရွယ်21နှစ်ကနေပြီးတော့30အထိဝဏ္ဏတသက်ကလှတော့အရွယ်ပေါ့31က40ကျမှဖလတသက်က41ကနေ50အထိဝဏ္ဏတသက်ကလို့အဲ့ဒါကြောင့်လူတွေဟာအသက်50ဟာတိုင်ထိပ်ရောက်သွားတာပဲ ိုးဘက်ကအကြပဲ51ကနေစပြီးတော့အဖိုးကြီးဖွားကြီးဖြစ်ပြီလို့မှတ်ထားမှာဖြည်းဖြည်းဆင်းနေလို့မကြဘူးထင်တာဖြည်းဖြည်းလေးဆင်းနေတာဟုတ်ခနဲ့ဆင်းသွားရင်တော့ပြုတ်ကျသွားမှာပေါ့ဖြည်းဖြည်းလေးဆင်းနေတာအဲ့တော့သင်90ဟာရွှေရုဆိုဟုတ်တယ်လူတွေရဲ့အမြင့်မားဆုံးအချိန်က90ပဲ 51ကနေစပြီးကြပြီဟာနိတသကလို့ခေါ်တယ်ဆုပ်တဲ့အပိုင်းဖြစ်သွားတယ်51ကနေ60အထိဟာနိတသက61ကနေ90အထိအောင်ကဝင်ကတသကဂိုင်းတိုင်းဂိုင်းတိုင်းဖြစ်လာအဲ91ကနေ80အထိကျတော့ပပရထသကကုန်းလာတယ်နည်းနည်း ဟိုကမကုန်းလဲလက်ပြင်လက်ပြင်ညောလေးတော့ကုန်းလာခါမကုန်းလဲလက်ပြင်လက်ပြင်နေကုန်းလာမြတ်စွာဘုရား တောင်မှပဲသက်80အရွယ်ရောက်လာတဲ့အခါမှာဝိသခာရဲ့ကြောင်းမှာပဲထင်တယ်မိဂရမတုပ္ပတာရကြောင်းမှာရှေ့ပဲလှည့်ပြီးတော့မြတ်စွာဘုရားထိုင်နေတယ် ရှင်နန္ဒကနောက်ကကြောလေးနှိပ်ပေးနေတဲ့အချိန်ရှင်နန္ဒပြောတယ်။အော်မြတ်စွာဘုရားဒီလောက်အသားရည်တွေပြီးဖြိုးပြီးတော့အဗဓမ္မတပ်ပေတဲ့ပုဂ္ဂိုလ်တောင်မှပဲ။နည်းနည်းခါလေးနည်းနည်းကိုင်းကျင်လာတယ်။လက်ပြင်လေးနည်းနည်းကိုင်းကျင်လာတယ်။ပရေအရေးလေးတွေနည်းနည်းတွန့်လာတယ်။ဆိုပြီးဘုရားကိုလျှောက်တော့မြတ်စွာဘုရား ထီတံသံမိစရိအထုဒုဗ္ဗနကရဏီစရိဆိုပြီးတော့စရာနဲ့ပတ်သက်ပြီးတော့တန်ဝေရယူကိုဟောတာရှိတယ်တုတ်တုတ်တံထီတံသံမိစရိသံမိစရိဆိုတာဟဲ့ရုပ်မှလာတဲ့အိုချင်းတရားလို့ဆိုလို့တယ်အိဗယ်ထီဆိုတာလူတွေကယွန်တဲ့ခါကျထွီလို့လုပ်တာအဲ့ဒီအတန်ကိုယူပြီးတော့ဒီလို့သုံးတာနော်ထွီ ရှင်ရောပြီဆိုရင်လူတွေကအဲ့လိုလုပ်နေရှိတာ哦အဲ့ဒါကိုပါဠိကျတော့ဒီလို့သုံးလိုက်တာအဲ့ဒါအနုကရဏတတ္ထလို့ခေါ်တယ်တန်ဆွဲမိတန်ဆွဲပေါ့မိတန်ဆွဲစကလုံးအိုဩငှက်လို့ပေါ့အိုဩလို့ခေါ်တာမိတန်ဆွဲကိုခေါ်တာပဲလေတောက်တဲ့လည်းမိတန်ဆွဲပဲတတိရူကလည်းမိတန်ဆွဲပဲစီးကွက်ကလည်းမိတန်ွယ်ပဲဟော အဲဒီအလူတွေကသာအိုဟောဆိုတဲ့အတန်ကိုကြားတာဟိုးတဝဲဘက်ကလူတွေကတူဦးတဲ့သူတို့နားထဲမှာကြားတာတူဦးလို့ကြားတာအဲ့ဒါကြောင့်အဲ့ဒီကောင်ကိုတူဦးကောင်လို့ခေါ်တယ်တူဦးငဲ့လို့ခေါ်တယ်အိုဟောငဲ့မဟုတ်ဘူးတဲ့နော်ဒီပြည့်ဒေသတော့မသိဘူးအဲ့ဒီဘက်ကလူတယောက်ပြောတာမှတ်တာသူတို့ကတူဦးလို့တန်ကြားတယ်နားဆိုတာကိုကြားကြံကြားတာလေ အဲမျိုးစုံကြတာပဲကျက်တော်နာအော်ဤဥလို့ဆိုမဲ့ဒါဗမာ ပြောတာအင်္ဂလိပ်ကျတော့အဲ့ဒီအတန်းနဲ့မပြောပြဘူးတမျိုးဖြစ်သွားပြန်နော်အဲကိုကိုကြားရပြောကြတာပဲကိုကပြည်တန်ဆွဲလို့ခေါ်တာပေါ့အဲ့လိုဒီလောကကြီးอ่ะဒီလိုရှိတာပေါ့နော် အဲ့တော့ဒီဓမ္မဒိဏထေရီမထေဓမ္မဒိဏအမျိုးသမီးပေါ့နော်ရူပခုနုပေတာပထမေယုပနိထိတာပထမအရွယ်မှာသူကလှတော့ပါတော့အရွယ်မှာတထာပရကုလံခန္ဓာဝသိမ့်တိဒုက္ခသမပိတာအဲ့ဒီချိန်မှာတခြားအိမ်ကိုသွားရတယ်ဆိုတော့အဲ့ဒီခေတ်ကထုံးစံနေရ ဘုဒ္ဓတပြောမယ်အာဝါဟဝိဝါဟဆိုတဲ့စကားလုံးนี่ဗမာတွေကြားဘူးတယ်ဗမာပြည်မှာတော့ယောက်ျားလေးကအမျိုးသမီးအိမ်လိုက်တာများပုံရတယ်အဲ့ကိုယ်တိုင်တော့မသိဘူးပေါ့နော်အိန္ဒိယထုံးစံနဲ့ပြောမယ်ဆိုရင်ယောက်ျားကအမျိုးသမီးအိမ်ဘယ်တော့မှမလိုက်ဘူးအမျိုးသမီးကယောက်ျားအိမ်သွားရတယ်ဒါအိန္ဒိယထုံးစံအာဝါဟဝိဝါဟမင်္ဂလာလို့ဆိုတဲ့တရားမှာ အာဝါဟနဲ့ဝိဝါဟဘာကွာတယ်လဲအာဝါဟဆိုတာယောက်ျားလေးအိမ်ကနေပြီးအမျိုးသမီးကိုလာခေါ်သွားတာအဲ့ဒါအာဝါဟဝိဝါဟဆိုတာကြတော့ဘာလို့ဆိုရင်အမျိုးသမီးရဲ့အမေဖေတွေကအမျိုးသမီးကိုယောက်ျားအိမ်ပို့ပေးရတာဝိဝါဟအဲ့တော့ အာဝဟပဲဖြစ်ဖြစ်ဝိဝါဝပဲဖြစ်ဖြစ်အမျိုးသမီးကယောက်ျားအိမ်သွားရတာပဲနော်အမျိုးသမီးမိဘကအမျိုးသားအိမ်ကိုပို့ပေးတယ်အမျိုးသားရဲ့မိဘတွေကချွေးမကိုလာခေါ်တယ်အဲ့ဒီစကားလုံးကိုအာဝဟဝိဝါဟလို့ခေါ်တာဒါစာပေထဲမှာရှိတယ်နော်အဲစာပေတိုင်းကအဲ့တိုင်းပဲအာဝဟဝိဝါဟမင်္ဂလာဆို ဆိုလိုတာကသမီးယူခြင်းသမီးပေးခြင်းလို့ထိပ်ရရတယ်ယောက်ျားလေးဘက်ကလာယူတယ်မိန်းကလေးဘက်ကပေးရတယ်ဒါအဲ့လိုသွားနော်ဗမာပြည်တော့အဲ့လိုမဟုတ်တော့ပါဘူးရတော့ပြင်ယောက်ျားလေးတွေလိုက်သွားတာများတယ်ယောက်ျားလေးတွေကမြို့သမီးအိမ်ဒါကြောင့်မလို့တချို့ကြတော့ အိမ်မှာခိုင်းစရာလူမရှိတော့တမက်ကောင်းကောင်းရတိုင်းရင်ခိုင်းလို့တော်တော်ကောင်းတယ်လို့ပြောတယ်အဲ့လိုလည်းရှိတယ်အော်အိန္ဒိယကတော့အဲ့လိုသွားလုပ်လို့မရဘူးတမက်ခိုင်းဖို့မရှိဘူးသမီးကပဲလုပ်ပေးရမှာနော်အဲမျိုးသမီးကယောက်ျားသမီးမျိုးသားယောက်ျားသမီးအိမ်လိုက်တယ်လို့မရှိဘူးမျိုးသမီးအိမ်လိုက်တယ်လို့မရှိဘူးသူတို့ရှိပါ ဒါတလေထုံနှန်းစင်လာခြင်းမတူကြဘူးပေါ့နော်အဲ့တော့သူကတော့အခုဓမ္မဒိဏပါတော့တဒါပရကုလံခန္ဓဝါယောက်ျားလေးအိမ်ကိုလိုက်ရတယ်တဲ့သူချလိုက်သွားပြီးတော့ဝသိဒုက္ခသမပိတာပမာပြေကျတော့ချွေးမလည်းမျက်စိငယ်ဟိုရင်ပေါ့မျက်နှာငယ်တယ်ထင်ပါတယ်ပတ်စံမရှိရင်တမက်ကလည်းမျက်မျက်စိမျက်နှာငယ် အဲ့တော့ तू ကတော့ तू ကလည်းတထေးပဲဟိုကလည်းတထေးဆိုတော့ဝတိန်ဒုက္ခသမပိတာ သူချမ်းချမ်းသာသာရှောက်ခမအိမ်မှာနေရတယ်ပေါ့သူဆိုလို့တယ်ဥပိတဝလောကတရဏံသူနေတဝဓမ္မဒေသနာအနာဂါမိဖလံပတ္တောသာမိကောမိသူပုဋ္ဌိမာသူ့ရဲ့မျိုးသမီးမျိုးသားရဲ့နာမည်ဒီမှာမပါပေမဲ့လို့ ဆုလဝေရန်လာတုတ်မှာနာမည်ပါတယ်နောက်တခြားနေရာမှာလည်းနာမည်ပါတယ်အဲသူ့ရဲ့မျိုးသားတာမန်မျိုးတာမန်လူတယောက်မဟုတ်ဘူးသူကသူ့ရဲ့နာမည်ကဝိတာခလို့ခေါ်တယ်ဟိုเจ้าမကြီးမဟုတ်ဘူးဝိတာခသူကပုံလိမ်နဲ့ဝိတာခနော်အမျိုးဝိတာခဆိုတဲ့နာမည်ကယောက်ျားလည်းခေါ်တာပဲမိန်းမလည်းခေါ်တာဗမာပြည်တော့ပြည့်နေတာပါပဲ ဗမာပြည်ကယောက်ျားလို့ခေါ်လိုက်မိန်းမလို့ခေါ်လိုက်လူနာမည်ဥစိန်ညွန့်ရှိသလိုဒေါ်စိန်ညွန့်လည်းရှိတာပဲလေအဲ့တော့လူတွေမှာရှေ့ကဥတက်လိုက်ရင်ယောက်ျားဖြစ်သွားပြီဒေါ်တက်လိုက်လို့ရှိရင်မျိုးသမီးဖြစ်သွားတယ်နာမည်တွေကအဲ့လိုဗမာပြည်မှာတော့ယောက်ျားလည်းမဲ့မိန်းမလည်းမဲ့အခုသူ့ရဲ့သူ့ရဲ့ အမျိုးသားကတထေသားသူ့နာမည်ကဝိသခလို့ခေါ်တယ်ဝိသခဥပဒကသူကဘုရားတရားမဓမ္မကြီးညိုတယ်တနေ့ကျတော့မြတ်စွာဘုရားအကြောင်းကိုမြဲတမ်းသွားရင်တရားနာရင်ကနေပြီးတနေ့ကျတော့သူသူ့ယောက်ျားကညံထက်လို့သာမီကောမေသူ့ဗုဒ္ဓိမာအတိညာကျွယ်ဝတဲ့သူ့ယောက်ျားဟာအနာဂါမိဖလံပတ်တော်အနာဂါဖြစ်သွားတယ် ယောက်ျားအနာဂါဖြစ်သွားတာအဲ့တော့ဓမ္မဒိဏကတော့သူအဲ့ဒီတော့ဘာမှဖြစ်သေးဘူးသူယောက်ျားကအနာဂါဖြစ်သွားပြီအနာဂါဖြစ်တာကိုသူဘယ်လိုလုပ်သိတုံးလို့ဆိုတာကြတော့ဖះเจ้าကအမြဲတမ်းပြန်လာတဲ့အခါမှာယောက်ျားရောက်လာရင်သူကခီးဝကျူဆိုတာပေါ့ခီးဝကျူဆိုတဲ့ကသူ့လက်ကိုလှမ်းတယ် ယောက်ျားကသူ့လက်ကိုဆွဲပြီးတော့အိမ်မော်တက်လာဒါလုံးနေချယောက်ျားပြန်လာပြီဆိုရင်ကြိုးတယ်သူကအဲ့ဒီအနာဂံဖြစ်လာတဲ့နေ့ကျတော့သူကလက်ကမ်းပြီမဲ့လို့ဟိုကလက်မဆွဲတော့ခတ္တိတွေနဲ့ခေါင်းငိုက်လာအဲ့ဒီမှာသူ့စိတ်ထဲမှာဘာဖြစ်လာတာပါလိမ့်လို့အောင်းမိတယ်ပေါ့သူကြောင်းပြန်လာတာဖះကြောင်းအောင်ပြန်လာတာ ဒါပေမဲ့လက်ကမ်းပြီပဲလက်မဆွဲတော့မဆွဲတော့ဘာဖြစ်လာလဲမမေးသေးဘူးအဲ့ဒါနဲ့ထွင်းညနေစာလည်းမစားတော့ဘူးပေါ့ तू ကနော်အဲ့ချင်း तू ကတော့အကဲခတ်နေတာနောက် तू နဲ့စကားစပြီးပြောရင်ဘာလို့ဘာပြောတော့ဆိုပထမတော့ तू စဉ်းစားမိတာခါတိုင်းနဲ့မတူဘူးထူးဆန်းတယ်ပေါ့ ခါတိုင်းကဖော်ဖော်ရွေနှုတ်ဆက်တယ်လက်ဆွဲပြီးတော့ပြောပါပါတက်သွားကြတယ်အခုဒီတခါတော့စကားသိပ်ပဲပြောဘူးလက်ကမ်းတာလည်းမပေးဘူးသူကသူခတ္တိတိနဲ့တက်သွားတယ်တော့မေးခြင်းတယ်ဘာလို့လဲငါ့ဘောဘာမှမချိနှက်တလဲလို့စိတ်ထဲမှာတော့တထင်းနဲ့ဖြစ်တာပေါ့ဒီဒီအပါရဏိမှာတော့အဲ့ဒါတွေမထည့်တော့ပါဘူးမပါဘူးနောက်ကြတော့ သူတို့အေးစေးစေးနှစ်ယောက်ဆုံတွေ့ပြီးစကားပြောတဲ့အခါကျတော့ဝိသခာတထေရပြောတယ်ဒီနေ့ကစပြီးတော့တဲ့ငါအိမ်မှုကိစ္စတွေမလုပ်တော့ဘူးမင်းပဲလုပ်ပြီးတော့ဆိုအကုန်လုံးလွှဲအပ်တယ်ဆိုပြီးစီဝါရေးကိစ္စဘာကိစ္စညာကိစ္စအကုန်လုံးအပ်သူအိမ်ရလည်းပဲခွဲအိမ်မယ်အဲ့လိုစီဝါရေးတွေကအပ်လိုက်တဲ့အခါကျတော့ဓမ္မဒိဋ္ဌာကသူကပညာရှိတာ ငါ့ဘော်စိတ်ဆိုးတာတော့မဟုတ်ဘူးငါ့ဘော်စိတ်ဆိုးရင်တပြားမှပေးမှာမဟုတ်အိမ်မောနှင့်ချမှာနော်အခုကတော့စီဝါရေးတွေအကုန်လုံးကအပ်တယ်သူကတော့သူကြွေးတာလောက်နဲ့ပဲစားမယ်ကြွေးတာပဲစားမယ်အကုန်လုံးပစ္စည်းတွေကုန်သူပုံအပ်တော့ငါဘော်စိတ်ဆိုးတာတော့မဟုတ်တော့ဘူးဆိုပြီးတော့ဒီတော့သူကမေးကြည့်တယ်ဘာဖြစ်လို့တော့ဆိုငါဖះစီရတရားနာရတဲ့အခါမှာ တရားဓုတရားမြတ်ရလာတယ်ပေါ့အဲ့တော့မင်းနဲ့တူနေလို့မရဘူးငါဗြဟ္မစရိယသိက္ခာပုဒ်ကိုစောင့်တည်မယ်ညနေစာလည်းငါမစားတော့ဘူးအနာဂံပုဂ္ဂိုလ်ရဲ့ကျင့်ထုံးအတိုင်းပဲသူကအဲ့လိုဒါပေမဲ့ဘုန်းကြီးတော့မဟုတ်ဘူးအဲ့လိုအဲ့လိုဖះလက်ထက်ကဘုန်းကြီးမိုးတဲ့အနာဂံတွေအများကြီးရှိတယ်ဥပဒကတွေအများကြီးရှိတယ် အနာဂမ်ဘဝနဲ့ဘုန်းကြီးမို့ကြဘူးသူတို့ဒီလိုနေကြတာအနာရဝိန်တို့ဘာလို့ကြတော့တောတတ်ပါမယ်အခုဒီဝိသခာတို့ဓမိကဥပါဒကာတို့ဟတကဟတဟတကလဝကမင်းသားတို့ဆိုတာတွေကအနာဂမ်နေကြီးပဲသူတို့အဲ့တော့သူကအဲ့လိုပြောလိုက်တဲ့အခါကျတော့တရားဥရတို့ဆိုရဲပြောလိုက်တော့ ဒီတရားတွေကိုသူတို့ရော အမျိုးသမီးတွေရောမရနိုင်ဘူးလားဆိုရနိုင်တယ်ပေါ့အဲ့တော့သူများထွေးတဲ့တတွေးကိုငါဘာလို့မျိုးမလဲသူလွှဲရတဲ့ပစ္စည်းတွေငါမလိုချင်ဘူးငါလည်းအဲ့ဒီတရားသိအောင်လုပ်မယ်ဆိုရယ်စိတ်သက်ပေါ်လာတယ်ဓမ္မဒိဋ္ဌာမှာနော်တတဟံအနုစာနစ်တော်သာသမီတော်ရှိဖို့မရဘူးကြည်ရတာသူတို့သာသမီမရှိလို့ပဲဖြစ်တယ် တတဟံအနုစာနိတောအနုစာနိတောပပိစိဏကတိအဲ့ဒီအချိန်မှာပဲကြာအမျိုးသမီးတွေသိလို့မရဘူးလားလို့ဆိုတော့အရတာပေါ့ရလို့ရှိရင်တဲ့သူ့ကိုခွင့်ပြုပါတဲ့သူဘေကုတိမှာဝတ်ချက်နေဆိုအဲ့ဒါနဲ့ဒီဝိသခနဲ့ဖေဝိတာရနဲ့အတန်ငယ်ချင်းတထေးနဲ့ဘယင်နဲ့အတန်ငယ်ချင်းတော်တယ်အဲ့တော့ဒါကြောင့် ဓမ္မဒိဏဘေကုဏီဝတ်တော့မယ်ဆိုတဲ့အခါမှာဘေဝိသရာအကူအညီပေးတယ်ဟိုခန္ဓာနာနာမြို့ကိုတစားဆင်ပြီးတော့ဓမ္မဒိဏကိုကြောင်းလိုက်ပို့ပေးတာတထေးလဲတထေးကိုဘုရင်တွေကလည်းတထေးကိုဂယုဆိုင်တယ်အဲ့တော့ဗိမိတရာအကူညီနဲ့ရာဇဂျုံမျိုးကခန်းခန်းနာနာနဲ့ ခုခေတ်ဆိုဒေဝဝင်းတို့ရာဇာဝင်းတို့နေမှာပေါ့အဲ့လိုဟာတွေနဲ့ဘုရားကြောင်းထီအောင်ဘေကုဏီကြောင်းထီအောင်လိုက်ပို့လိုက်တယ်ဒါဓမ္မပဒမှာအဲ့လိုဆိုတယ်ဒီထဲမှာတော့မပါပါဘူးဒီထဲမှာတော့တရဟံနုဇာနိတောပပိစိဏကာရိယသူ့ကိုခွင့်ပြုခိုင်းပြီးတော့သူဘေကုဏီဟုတ်ခဲ့တယ်တဲ့နသိရိနေဝကာလေနအရဟတမပပုနေသိမကြဘူး သူကယန္တာဖြစ်သွားတယ်ဆိုဘလောက်လဲဆိုတာတော့ရက်တော့မပါဘူးဓမ္မဝရမှာတော့သူရှစ်ပတ်လောက်ပါပဲဟုတ်သူတို့ကတထေးဆိုတော့ရာဇဂျုံမြို့မှာနေတဲ့အခါအတိမိတ်ဆွေတွေကအများကြီးကိုအတိမိတ်ဆွေတွေကဟောလာမေးဒီကလာမေး တချို့လည်းဘေကုဏီဝတ်တယ်ဆိုတဲ့အခါဘာဖြစ်တာတော့မတည့်ကြတာလားရံဖြစ်လို့လားဆိုတာတွေလည်းရှိမှာပေါ့နော်အဲ့တော့ပိယသက်တွေကလာလွန်အကြီးတော့သူကရာဇဂျူမြို့မှာမနေပဲနဲ့ခက်လန်းလန်းလူတွေမလာတဲ့တောရတရွာကိုသွားပြီးတရားထုတ်တာမကြခင်ပဲသူကယန္တာမဖြစ်လာတယ်ဒါကိုပြောတာနာစီတွေနေပါကာလေနရဟတမပါဘူးလေဟောသူယောက်ျားက အနာဂံပဲရှိသေးတယ်သူကယာနာဖြစ်သွားပြီလေအဲ့တော့နောက်မှပေါ်ထင်ရွှေကြပင်ဆိုတာအဲ့ဒါခေါ်တာနောက်တက်လာတာသူကအရင်ရှေ့ရောက်သွားတယ်အဲ့ဒါနဲ့ယဟန္တာဖြစ်ပြီဆိုတဲ့ကသူလှုပ်เสียမရှိတော့ယဟန္တာဆိုတာတရားကျင့်เสียလည်းမရှိတော့ဘူးလေတက်တဲ့တရားနှလုံးသွင်းပြီးတော့အေးချမ်းချမ်းနေဖို့ပဲရှိတယ် တရားမရသေးလို့ရှာရတဲ့ကျင့်ရတဲ့ဆိုတာမရှိတော့မရှိတော့ဘာလုပ်တော့ဆိုသူစဉ်းစားတယ်ငါယန္နာဖြစ်သွားပြီငါရဲ့ဆွေမျိုးသားချင်းတွေအတိမိတ်ဆွေတွေငါ့ကိုကြောင်းပြပြီးတော့ကုသိုလ်ရခြင်းကောင်းတယ်ကုသိုလ်ရစေခြင်းနဲ့ဆိုပြီးတော့ရာဇဂျုံမြို့မှာသူကအတိမိတ်ဆွေဆွေမျိုးသားချင်းတွေကရှိတာကိုအဲ့ဒီရွယ်ချက်နဲ့ပြန်လာတာအဲ့တော့တကယ် ဟိုမြတ်စွာဘုရားတို့ယဟနာတွေကအဲ့လိုရည်ရွယ်ချက်တွေပဲရှိတယ်ငါ့ကိုအကြောင်းပြုပြီးတော့သူတို့ကုသိုလ်ရကြပါစေဆိုတဲ့ရည်ရွယ်ချက်နဲ့လာတာဒါမျိုးဆိုတာအကြောင်းပြုရတာလေသူ့ကိုအကြောင်းပြုပြီးတော့ကုသိုလ်ရကြအောင် ဆိုပြီးပြန်လာခဲ့တယ်ပြန်လာခဲ့တဲ့ထဲမှာမသင်္ကာဖြစ်တာတော့ဒီဝိသခတထေကမသင်္ကာဖြစ်တယ်။သွားတာလည်းသိမကြသေးဘူး။အခုပြန်လာတယ် လူများထွက်ချင်လို့လားလို့သူကစိုးရိမ်ဘေကုဏီဘုရားမပြောလို့လူများထွက်မလို့ပြန်လာတာလားပြန်ရောက်တယ်လို့သတင်းကြတော့သူ့စိတ်ထဲမှာလို့ဖြစ်တယ်ဒါကတော့ဖြစ်နိုင်နေကြရှိတယ်စိတ်ဆိုတာရှိတာပေါ့နော်သူကအနာဂံဆိုတော့ဘေကုဏီဝတ္တရာသူကသဘောတူတယ်ဒါပေမဲ့ပြန်လာတာကြတော့သူ့စိတ်ထဲမှာ ဟဲ့မပြောလို့များပြန်လာသလားအဆင်မပြေလို့များပြန်လာသလားဒါအတွေးမှာပဲလေလူဆိုတာအဲ့တော့တက်ရဲ့ကြီးသွားပြီအဲသူစီသွားတဲ့သူယောက်ျားသွားပြီးတော့ရှင်မမပြောလို့ပြန်လာတာလားလို့မေးရင်ရိုင်းရကြတယ်အဲ့လိုတဲ့တို့ကြီးမမေးရအောင်သူကမပြောဘူးလားပြောရလားတို့ကတော့မေးလို့မရဘူး အဲ့တော့ပြောမပြောသိရအောင်ဆိုပြီးတော့ဘေးကွန်းပု္ပ္ပစာတွေအများကြီး30လောက်ရှိတယ်ထင်တယ်အဲ့ဒါသုလဝေရဏတုတ်ဆိုတာနားဦးကြပါလိမ့်မယ်အဲ့ဒီသုလဝေရဏတုတ်ကိုကြည့်လိုက်ရင်သူ့ရဲ့အမျိုးသားလူဘဝတုန်းကအမျိုးသားဖြစ်တဲ့ဝိသခတထေကမေးတာကိုဓမ္မဒိဏဘိက္ခုနီမကဖြေတဲ့ဟာအမေးဖြေတုတ်တာနော်အဲ့တုတ်တန်ကိုဟောတာတိရုဆရာတော်ကြီးလည်းဟောတာရှိပါတယ်ဘုန်းကြီးတို့လည်းဟောတာရှိတယ် ဆူလဝေရဏတုတ်အနှစ်ချုပ်ဆိုတာနားကြည့်လိုက်ပေါ့အဲ့ဒီမှာပြောမပြောသိကျင်လို့အဲ့ဒီမေခွန်းနေမေးတာသူမေးသမျှတွေကိုအကုန်လုံးဖြေနိုင်တယ်သူကယဟနာဖြစ်နေပြီဖြေတော့တာပေါ့တဒါဥပဒကောသောမံဥပကံတော်ဟာအပု္ပ္ပစထာတဲ့အဲ့ဒီချိန်မှာဝိသခဆိုတဲ့ဥပဒကဟာတဲ့ ကျွန်ုပ်ထံရောက်လာပြီးတော့ခံပီရိနိပုနေပင်ကြီးတကယ်ကိုနည်းနည်းတဲ့မိခွန်းတွေကိုကျွန်ုပ်ကိုပေးပါတယ်တဲ့တေတပိဖြာကရိအဟံမတွတ်မဆုတ်ပဲနဲ့အဲ့ဒါတွေသူအလုံးဖြေလိုက်တယ်တွန့်ဆုတ်မနေဘူးတခါတည်းဖြေလိုက်တယ်ရဟနာဖြစ်ပြီသူကသိတယ်စိနောတသမိန်ခုနေတုတ်သောဣတရေကေတပေတိမှာ အဲမေခွန်းတွေကိုဖြေလိုက်တဲ့နေရာမှာနောက်ဆုံးတစ်ခုကနိဗ္ဗာန်နဲ့ပတ်သက်ပြီးတော့မေးတဲ့ဟာတစ်ခုပေါ့အဲမှာနောက်ဆုံးမေးလိုက်တဲ့မေးတာနိဗ္ဗာန်ကိုကြော်ပြီးတော့မေးလိုက်တဲ့မေခွန်းလေးတစ်ခုဖြစ်သွားတယ်အဲဒီမှာဓမ္မဒိဋ္ဌကဝိသခဥပဒကကိုတတိပေးတယ်ဩဒကာကြီးကအမေကုန်းကိုမရနိုင်ဘူးတဲ့ နိဗ္ဗာန်ကနောက်ဆုံးပဲလေတဲ့နိဗ္ဗာန်ကိုကြော်မေးလို့မရဘူးတတိပေးလိုက်သေးတယ်နောက်ဆုံးပါနော်နိဗ္ဗာန်ရဲ့နောက်ဘာမှမရှိတာအဲ့ဒါ तू ကနိဗ္ဗာန်ကြတော့ဘာဖြစ်အောင်မလို့ပေးလို့တပတိဏဘေကုဏိမကနေပြီတတိပေးလိုက်တယ်အစ္ဆရာတိလွန်သွားပြီတဲ့ဘေကုဏီကလွန်သွားပြီဒီထီအောင်မေးဖို့မလိုဘူးဆိုပြီးတော့ပြောလိုက်တာ နောက်ဆုံးအဲ့ဒီသုတ်တမှာပါတယ်နော်အဲ့ဒီအမေးဖြေကိုအကြောင်းပြုပြီးစိနောတသမိန်ခုနေတုတ်သောဧတရေကေထပေတိမန်ဒီလိုမေးတာဖြေတာတွေကိုမြတ်စွာဘုရားသိတဲ့အခါမှာဟောတာပြောတာရှင်းတာလင်းတာအမတမကောင်းတယ်ဆိုပြီးတော့ဘိက္ခုနေဓမ္မဂတိကနိညာပတ္တမိဧရိသိ အခုလိုတရားဓမ္မကိုကြာကြာနာနာရှင်းလင်းဟောပြတဲ့တခြားဘိက္ခုနီမများတွေမမြင်ဘူးတဲ့ဓမ္မဒိဏအတော်ဆုံးပဲဆိုပြီးတော့ဓမ္မဂတိကအရာဣတရေပေးလိုက်တာမြတ်စွာဘုရားဓမ္မဒိဏယထာဝီရာယထာသီရာဧဝံဒါရိထဘိက္ခုတကယ်ကိုပညာရှိပြီးသားတဲ့ဓမ္မဒိဏဟာနော်သူလိုကျွမ်းကျင်တဲ့ဟာမရှိကြဘူးတဲ့ အဲ့တော့ဓမ္မဒိဏဟာတော်ဆုံးပဲလို့မှတ်ထားကြလို့ဧဝဟံပဏိတာဟောမိနာယကေနုနာယကေနာနုကံပိတာအကျဉ်းတရားကြီးမားတဲ့မြတ်စွာဘုရားမေတ္တာတရားကြီးမားတဲ့မြတ်စွာဘုရားကသူ့တကယ်ပညာရှိတူအနေနဲ့ချီးမွမ်းထောမနာတာခံရတယ်လို့ပြန်ပြောတယ်နော်ပရိစိန်သောမယတ္ထာ ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့ ပြည့်စုံလူကျွေးဖို့တာဝန်တွေသူဟာကျေးဇူးဆက်ပြီးပြီတာဝန်ကြီးတယ်ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့အဆုံးအမတွေသူလုတ်ပြီးပြီအောဟိတောကရုကောပါတော့လေးလံတဲ့ကိလေသာဆိုတဲ့ဝန်ထုတ်ကြီးနော်ဘဝဆိုတဲ့ဝန်ထုတ်ကြီးကံတရားဆိုတဲ့ဝန်ထုတ်ကြီးတွေကိုသူချပြီးပြီဘဝနှစ်တည်းသမှုဟတာဘဝကိုပို့ဆောင်တဲ့တဏှာကိုလည်းပဲအမြင့်ပြုတ်အောင်ဖြုတ်ပြီးပြီ ယတထာယပပစီတောကာရသမနာကာရိယသောမိအထောနုပတောသဗ္ဗတယောဇနခေယောသာသနာပေါ်ဝင်ပြီးယဟန်ပြုတဲ့ပုဂ္ဂိုလ်ရဲ့ရှီဆူးချက်ရှီမှန်းချက်ပန်းနိုင်ဖြစ်တဲ့တာယောဇဉ်အလုံးကုံရရတ္တမဲ့ရတ္တဖို့ကိုလည်းသူ ရရှိပြီးပြီဒီအကျိုးစီးပွားလည်းသူရပြီးပြီတဲ့ဟောဒီအကျိုးစီးပွားတွေလည်းသူအကုန်လုံးရရှိပြီးပြီလို့ ရှေးကဘိက္ခုနီမြတ်တွေလိုပဲသူကဒါတွေကိုပြန်ပြောတာအဲ့ဒီသုသဝတိဟောမိဒိဗ္ဗယသောတတတုယစွမ်းတကုမြို့မြို့မှာလည်းပဲစွိုင်းတတိတွေပြေဝရတယ်ဒေဝသောတအဘိညာဉ်နဲ့ရတယ်ပရစိတ်တံနိသာနာမိတထုသာသနာကာရိကာမြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာပြုကျင့်ပြီးသူတော်စိတ်ကိုလည်းသိတယ်ပုဝေနိဝါဒံသာနာမိ အတိတ်ဘဝတွေကိုလည်းသူသိတယ်ဒေဝစကုဝိသောရိတံဒေဝစကုဘိညာဉ်လည်းသူရတယ်ခေပိတဝအာသဝေတ္တဝိဝိသုဒ္ဓသိမ့်သူနေမလားသူရင်ထဲနှလုံးထဲမှာရှိတဲ့အာသဝတရားတွေအကုန်ကုန်သွားလို့သူစိတ်ဟာလွန်တန်ရှင်းစင်ကြယ်သွားပြီကိလေသာဇာပိတာမရှံကိလေသာတွေအလုံးရှု့မြိုက်ဖြက်စီးပြီးပြီဘဝတဝေတမှုခတဘဝတွေအလုံးပယ်ဖြတ်ပြီးသွားပြီနာဂီဝဗန္နစစ်တော် ထုခတ်ထားတဲ့ရှင်မဟာယုံထွက်ပြီးတော့လွတ်လပ်သွားသလိုလွတ်သွားသလိုပဲသူဟာလဲဝိအရမိအနာတော်ကိဋ္တတာတွေကလွတ်မြောက်ပြီးတော့အာသောကင်းกว่าနေထိုင်တယ်သွားကတံမေဝတမေဝတိမမဘုရတမတန္တိကေမရှံဘုရတတန္တိကေသူကမြတ်စွာဘုရားစီရောက်လာတာဟာကောင်းသောရောက်လာခြင်းရှိတယ်အလွန်အကျိုးရှိတယ် သောကတံဆိုတဲ့စကားလုံးတွေကအဲ့ဒါသူအာကတကောင်းသောရောက်လာခြင်းပဲကောင်းသောရောက်လာခြင်းလို့ပြောရတာအကျိုးရှိမှပြောလို့ရတာဟောယန္တာဖြစ်သွားတယ်ဆိုတော့ဒီတဲ့ကောင်းတဲ့အကျိုးကမရှိတော့ဘူးပေါ့သူကအကောင်းဆုံးအကျိုးကိုရလိုက်တယ်ဒါကြောင့်သောကတံဝတ္တမေအာတိအမဗုဒ္ဓတတန္တိကေဖះထံသူရောက်လာတာကောင်းသောရောက်လာခြင်းပဲဖြစ်တယ်ဆလဘိညာနှုတ်ပတ်တာကတံဘုရတသာသနာဘိညာ6ပါး မျက်မှောပြုပြီးပြီဖရာရဲ့ဆုံးမတွေကိုသူလောက်ပြီးပြီပရိသဝိရစတတ်သောဝိမောက္ခာစဝိမောက္ခာနိစ္စအဋ္ဌိမိဝိမောက္ခာပိစ္စအဋ္ဌိမိပရိသဝိရညာ၄ပါးရတယ်ဝိမောက္ခ၈ပါးကိုလည်းသူရရှိတယ်နော်တိတ်သောဝိဇ္ဇာဒုပ္ပတာပုရိအားလို့ခေါ်တဲ့ဝိဇ္ဇာညာ၃ပါးကိုလည်းရတယ်ဒါကြောင့်ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့အဆုံးပါ ဆုံးမတွေကိုအားလုံးသူလိုက်နာပြုကျင့်ပြီးပြီလို့အိဋ္ဌံသူတံဓမ္မဒိဏဘိက္ခုနီဣမကထာယောပသိဋ္ဌာတဲ့ဓမ္မဒိဏဆိုတဲ့ဘိက္ခုနီမဟာယခုလိုပဲအပရံကျမ်းမှာမှတ်တမ်းတင်ထားတဲ့အတိုင်းဒီကာထာတွေရွတ်ဆိုပြီးတော့သူ့ဘဝသူ့ရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြတ်အကြောင်းကို ဖွင့်ဟပြောဆိုခဲ့တာဖြစ်ပါတယ်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့ ဓမ္မဒိဏထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့အမြအကြောင်းကိုနိုင်မှတ်သားကြပြီးမိမိတို့တဲ့ဘဝသင်္ကန်းစာများကိုရရှိကမိမိတို့ကိုယ်တိုင်လည်းပဲထူးခြားတဲ့အသိဉာဏ်တွေရအောင်ကြိုးစားအထောက်အမှဖြစ်တယ်လို့ကိုစီကိုစီမှတ်သားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ